တဏှာတတ်တယ်အခုစိတ်ကလေးကိုငြိမ်အောင်လုပ်မယ်စိတ်ကလေးဘယ်လိုငြိမ်အောင်လုပ်မလဲအစ္စတတဏ္ဏကကိုယ်နဲ့ဝါရောဗိဓာကာနဲ့ဝါရောဝါရောတတ်ဤသဘောတရားလေးဟာဝင်သွားတဲ့သဘောလေးထုတ်ထွက်သွားတဲ့သဘောလေးသဘောတရားလေးကိုသိသဘောလေးကိုတွန်းတတ်တဲ့သဘောလေးကန်တတ်တဲ့သဘောလေးတွန်းနာလေးသိကန်နာလေးသိ နာလေးသိကာနာလေးသိစိတ်ကလေးငြိမ်အောင်လို့ပေးတာဒါလေးပဲသိဒီပြင်ဘာမှမသိနဲ့တောနာလေးသိကာနာလေးသိတောနာလေးသိကာနာလေးသိဒါပဲသိအတိတ်ကိုလည်းမတွေးနဲ့မရောက်သေးသောအနာဂတ်သိလည်းမမျောရဘူးပြည့်စုံပန်တဲ့တယ်လေနာသီဝတကားကနေပြီးတော့နံလေးကိုတွန်းတဲ့သဘောလေးကန်တဲ့သဘောလေးဝါရောရုပ်ဤသဘောတရားနဲ့သူ့ကိုအတိတ်ကခိုင်းတာ တွန်းနာလေးတီးလိုက်ပါကာနာလေးတီးလိုက်ပါတွန်းနာလေးတီးကာနာလေးတီးတွန်းနာလေးတီးကာနာလေးတီးဒါလေးပဲသိဘာမှမသိနဲ့ပြစ္ဆုတ်ပါဆိုတာနာသီဝတကားမှာတတိပဌာန်တရား၄ပါးနဲ့လိုက်ပါဘုရားကဟောထားတယ်တတိပဌာန်တရား၄ပါးလွယ်လို့နိဗ္ဗာန်ရောက်ကြောက်တရားမရှိဘူးတဲ့အခုကအသေးကြည့်ခိုင်းတာနော်နိဗ္ဗာန်ရဖို့မဟုတ်သေးဘူးသေရင်ဘယ်စိတ်နဲ့သေရမယ်ဆိုတဲ့ဥစ္စာ သိဖို့ဟာကိုစိတ်တွေပြင်ပေးမှာအသိတတ်ဖို့ဟာကိုအဲ့တော့ဘုရားကဟောထားတာသတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးအခုနာဒီဝတရားကတွန်းတယ်ကံတယ်တွန်းတယ်ကံတယ်တွန်းတယ်ကံတယ်သိနေတာကာယသတိကာယသတိပဋ္ဌာန်အဲဒါကာယသတိပဋ္ဌာန်ပေးနေတာအဲစာကလည်းကာယဝေဒနာစိတ်ဓမ္မသဘောကိုလိုက်အခုဟာကတော့ မင်းဒီနေရာသိဆိုပြီးစိတ်ကလေးကိုငြိမ်အောင်လို့ကာယသတိပဋ္ဌာန်ကတ်လိုက်နာလေးဝတကားကနေပြီးတောနာလေးဒီကာနာလေးဒီတောနာလေးဒီကာနာလေးဒီဒါလေးကိုအသိခိုင်းတာကြာကြာသိလာတဲ့အချိန်ခါကျတော့ခန္ဓာတွေကနေပြီးတော့ဝေဒနာတွေဖြစ်လာလိမ့်အာဘုရားကဟောထားတယ် သတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးတဲ့ကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာတ်သတိပဋ္ဌာန်ဓမ္မသတိပဋ္ဌာန်သတိပဋ္ဌာန်တရား၄ပါးနဲ့လိုက်ပါလုံးမယူရပါဘူးကိုကလုံးမယူနဲ့ကရဝအာနာပါနစတိကိုမြဲအောင်သိမစင်စားနဲ့ဘာလုပ်ရအောင်မဲဘာလုပ်ရအောင်မဲလို့မစင်ရင်နဲ့မတွေးတော်နဲ့မကြံဆနဲ့တခုတည်းအေကောဓမောလို့ နောက်ကြတော့အနတ္တသဘောသူ့ဟာသူနာပြောင်းသွားလိမ့်ပြောင်းသွားတဲ့အချိန်ခါကျတော့ပြောင်းတဲ့ရှိကိုသဘောလိုက်အဲ့ဒီပြောင်းသွားပြီဆိုလို့ချင်းအနတ္တသဘောတွေးလိုက်မယ်ငါထားလို့မရဘူးသူ့သဘောသူပြောင်းသွားတာတွေးလိုက်သူ့ဟာသူပြောင်းသွားပြီဆိုရင်နာဟာဝေဒနာတတိပ္ပံဝေဒနာဘောခံစားလိုက်တတိပ္ပံတရား၄ပါးနဲ့လိုက်မှာလုံးမယူရဘူးသူ့သဘောကိုကြည့်ပါကနဦးစိတ်ကလေးဟာအာနာပါနတတိပ္ပ ကာယသတိပဋ္ဌာန်ဆိုတာဝါရောရုပ်ကိုတွန်းနဲ့ကန်နဲ့သိနေတာကာယသတိပဋ္ဌာန်ဒကမာကြီးတွေဒကာကြီးတွေတရားရထိုင်မှများလာတဲ့အချိန်ခါကျတော့ဝေဒနာတွေဖြစ်တာငကိုတော့ကသိတဲ့အသိကဘာတွေသိသလဲတဲ့မရှိတဲ့တရားတွေသိပါတယ်ဘယ်လိုသွားသိလဲရုပ်ကိုသိလိုက်တာကဘာကိုသိလဲရှင်သလုံးရဲ့လို့သိလိုက်အတုဝယုံကြည် ခြေစလုံးရယ်လို့သိတယ်လက်ရယ်လို့သိတယ်ပေါင်ရယ်လို့သိတယ်တင်မရယ်လို့သိတယ်ခါရယ်လို့သိတယ်ခေါင်းရယ်လို့သိတယ်လက်ရယ်လို့သိတယ်အဲ့ဒါကရုပ်ရုပ်ကိုဒိဋ္ဌိဖြစ်တာဝေဒနာမှာဒိဋ္ဌိဖြစ်တာကဘာလို့ဖြစ်တယ်တဲ့တင်းတာပေါ်လာတော့တင်းတယ်လို့သိတယ်ဒိဋ္ဌိတောင်းတာပေါ်လာတော့တောင်းတယ်လို့သိတယ်ဒိဋ္ဌိနာနာကိုလိုက်ရအောင်တင်းတာလဲဝေဒနာတောင်းတာလဲဝေဒနာထုံတာလဲဝေဒနာပါလား ဝေဒနာသိလိုက်တာဝေဒနာခန္ဓာကိုအသိခိုင်းတာဝေဒနာကိုသင်ညာမပေးနဲ့ဝေဒနာဝေဒနာတင်တာလဲဝေဒနာတောင့်တာလဲဝေဒနာခြေစလုံးရဲ့လို့မသိနဲ့ခြေစလုံးသိလိုက်ရင်မြင်တာဒါကြီးကခြေစလုံးရဲ့လို့မဟုတ်ပါလားအတုပါတရားကြီးပါလားလို့ဒီလိုသိတင်မာရဲ့လို့မသိလိုက်နဲ့ဒါအတုပါတရားကြီးပါလားဒီလိုသိလက်ရဲ့လို့မသိလိုက်နဲ့အတုပါတရားကြီးပါလားဒီပေါ်ဥသိနေတာကဘာလဲဝေဒနာ သင်ညာသင်္ခါရဝိညာဏနံခန္ဓာလေးပါဥသိနေသေးလောနံခန္ဓာလေးပါမရှိတော့ဘူးဆိုရင်ဒါကြီးလက်လည်းမရှိကိုယ်လည်းမရှိခြေစလုံးလည်းမရှိပေါင်လည်းမရှိတင်မလည်းမရှိခါလည်းမရှိကောင်းလည်းမရှိအတုဝတရားကြီးပုတ်ရမယ်တရားကြီးပွားရမယ်တရားကြီးအယိုးစုကြီးအနှစ်သာရမရှိတဲ့တရားကြီးအဲ့ဒီရုပ်ပေါ်မလျှော့နဲ့ဝေဒနာသွားသိလိုက်ပြီဆိုရင် တီးနဲ့တောက်နဲ့လက်ပဲခြိပဲဒီဒီနှစ်စိတ်ကိုရှောင်မှအကုသို့စိတ်တွေကိုဒိဋ္ဌိတွေကိုရှောင်မှလက်ရဲ့ခြိရဲ့လို့လည်းမသိပါနဲ့လက်သိမဲ့သူကအတုဘတရားသာသိလိုက်ဆင်ញင်ပြည့်ပြည့်စိတ်ကလေးပြောင်းပြည့်တင်းနာပေါ်လာလို့တင်းတယ်လို့သိလိုက်လို့ရှိရင်တင်းတယ်ကတင်းတယ်ဆိုတဲ့စိတ်ကိုဝေဒနာပါလားတင်းတယ်ဆိုတာမရှိတဲ့တရားပဲရှိတာက ပြစ္ဆုတ်ပံဝေဒနာသာရှိပါလား အဲ့ဒီဝေဒနာပေါ်လာလို့ရှိရင်အဲ့ဒီဝေဒနာရဲ့အစနဲ့အလယ်နဲ့အဆုံးအဲ့ဒီအဆုံးလေးကိုတထိုင်နေနဲ့အဆုံးလေးကိုလိုက်လိုက်ပြီးဆိုရင်အသိကျက်နေတာပဲအဲ့ဒီဝေဒနာလေးဆုံးသွားပြီဆိုရင်စိတ်ဓာတ်သတိပဋ္ဌာန်ဒုက္ခကုံဆုံးသွားတော့စိတ်ကလေးဟာဒုက္ခခံစားရအဲ့ဒီတထိုင်နေနဲ့အပယ်လွတ်တယ်အဲနောက်ကြတော့ဘာဖြစ်လဲတဲ့ဒုက္ခဒုက္ခဒုက္ခဒုက္ခသမာဓိကောင်းလာတော့ဒီဝေဒနာကိုသိသိခံနိုင်ဒုက္ခဒုက္ခမြင်ပြီ ဒုက္ခလည်းဒုက္ခဖြစ်လာလိုက်ဒုက္ခခံစားလိုက်ဒုက္ခခံစားလိုက်ဒုက္ခခံစားလိုက်ဒုက္ခဖြစ်လာလိုက်ဒုက္ခဖြစ်နေလိုက်ဒုက္ခဖြစ်နေလိုက်ဒုက္ခဖြစ်နေအဲ့ဒီလိုဝေဒနာအစနဲ့အလယ်နဲ့အဆုံးလေးနဲ့သဘောလေးကိုဆုံးအောင်လိုက်ကြည့်ပြင်မပြင့်နဲ့ပြင်ပြင့်ရင်သေဟာနိဆက်ဆက်ပြင်ပြင့်လို့ရှိရကဲဒိဋ္ဌိကြီးနတ်မခံနိုင်လို့ပြင်ပြင့်တာအခုကဒါအသိကျင့်တာနိဗ္ဗာန်ရဖို့မဟုတ်သေးဘူးသေဟာနိဆက်ဆက်ဒီယုံနဲ့ဒီနာသေတော့ဖေးရမှာပဲ သေပင်သေရညာတော်လဲတဲ့အကုသို့စိတ်ကနေပြီးမက်ကုသို့စိတ်ကလေးနဲ့သေတတ်ဖို့အခုဝေဒနာတခုနဲ့အသိခိုင်းတာဒကမာကြီးတွေဒကာကြီးတွေမက်စိတ်အကုသို့စိတ်တွေချုပ်ကုန်ပြီတင်းနေဆိုတဲ့စိတ်အကုသို့စိတ်ထုံနေဆိုတဲ့အကုသို့စိတ်ကျင်းနေဆိုတဲ့အကုသို့စိတ်အောက်နေဆိုတဲ့အကုသို့စိတ်ကြိုက်တယ်ဆိုတဲ့အကုသို့စိတ်ကြက်တယ်ဆိုတဲ့အကုသို့စိတ်ချွေးတွေကြလာတယ်ဆိုတဲ့အကုသို့စိတ် 五点出来，阿古多西；一点出来，阿古多西；六点出来，阿古多西。阿古多西，爱谁谁的，爱为啥谁的？错我？他都是为了为啥谁的？他妈阿兵来谁的？为啥谁？在哪里为了哪？到哪里为了哪？从哪里为了哪？该哪哪了为了哪？这他了为了哪？又加穷的，又加哪哪了为了哪？为了哪都弄那逼的，那谁天不要背的这个马屁的？ တင်းနဲ့တောက်တယ်လို့သွားမသိလိုက်နဲ့ဥပါဒံဖြစ်သွားမယ်မခံမရနိုင်နဲ့ဖြစ်သွားမယ်ဒေါသစိတ်ကြီးဖြစ်ကုန်မယ်မခံစားခြင်းနဲ့ဒေါသတွေဖြစ်ကုန်ဝေဒနာတစ်လုံးနဲ့ပြည့်အောင်ဖာတလုံးနဲ့များများမဟုတ်ဘူးအတိတ်တဖို့တင်းနေတာတင်းနဲ့တောက်တယ်ထုံတယ်ကျင်းတယ်အောက်တယ်ပူတယ်အေးတယ်လှုပ်တယ်ရွာတယ်ဒီစိတ်မျိုးတွေမဖြစ်ပါစေနဲ့တလုံးနဲ့အေကောဓမောတစ်ခုရှိတယ်ဝေဒနာတတိဖြစ်နေပါစေဝေဒနာသမာဓိဖြစ်နေပါစေဝေဒနာပေါ်တီးပါစေစိတ်ကလေး တင်တာလဲဝေဒနာတောင်းတာလဲဝေဒနာထုံတာလဲဝေဒနာတင်တာလဲဝေဒနာအတဝေဒနာအလဲဝေဒနာအဆုံးကိုအဲ့ဒီဆုံးအောင်တိုက်တယ်ဆုံးသွားတော့စိတ်ဓာတ်သတိပ္ပဏအဲနောက်တစ်ခါပေါ်လာပြန်တော့စိတ်ဓာတ်သတိပ္ပဏကစိတ်ကလေးတည်ငြိမ်ပြီးအဲ့ဒီဒုက္ခဝေဒနာလေးကုံဆုံးသွားတော့စိတ်ကလေးကငြိမ်အေးပြီးတော့တခါတည်းကိုစိတ်ဓာတ်သတိပ္ပဏဖြစ်နေတယ်မှာချမ်းသာနေတယ်ချမ်းသာတာစိတ်တခဏပဲချမ်းသာနောက်ကြတခါသူ့တဲ့ငါလွတ်တက်လာပြန်တာပဲပြောင်းလဲလာပြန်တာဒုက္ခဖြစ်လာတာပြန်တာ အဲ့ဒီဒုက္ခကိုလက်ပြတာတစ်ခါပုံဆုံးအောင်တိုက်လိုက်။အော်ဒုက္ခဖြစ်သွားပြန်။အဲခန္ဓာတွေကဒုက္ခနဲ့ဒုက္ခဒုက္ခဒုက္ခဒုက္ခဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဝေဒနာဝေဒနာဝေဒနာဝေဒနာအဲ့ဒီလိုက်။ဒုက္ခနဲ့ဝေဒနာလည်းလိုက်လိုက်။လွတ်သွား။ဒုက္ခဒုက္ခဆိုတာသိညာတွေ။ပြဉ္ညာတွေ။ဝေဒနာတစ်လုံးနဲ့သိတာ။ဒုက္ခလည်းမရှိဒုက္ခလည်းမရှိဝေဒနာလားရှိ။ဒုက္ခဒုက္ခဆိုတာသိညာ။ ဝေဒနာတစ်လုံးနဲ့လားသိတာအဲ့ဒါနှလုံးနဲ့နဲ့ဒကမာကြီးတွေပေးနေတာသုံးအောင်လိုက်တထိုင်နဲ့နဲ့လွတ်တယ်အော်သုံးသွားပြီဆိုလို့ရှိရင်ငါသိရင်ဒီစိတ်နဲ့ပေးရမှာပါလားဟောဒီစိတ်ဆိုတာအကုသိုလ်စိတ်တွေချုပ်ပြီးသွားပြီအဲအကုသိုလ်စိတ်တွေချုပ်သွားပြီရံကရံကခြေစလုံးရယ်လို့သိလိုက်မှဆိုလို့အဲ့ဒါအတုပကိုတင်ခိုင်းလိုက်တာကြိုးစားပြီးလုပ်ပါနှလုံးသွင်းပါအဲ ငါလက်ကြီးကလှုပ်တယ်ငါကိုယ်ကလှုပ်တယ်လို့မသိနဲ့ဝေဒနာသာသိတာငါတင်ပါရဲ့လို့မသိနဲ့တင်ပါရဲ့လို့မသိနဲ့လက်ရဲ့လို့မသိနဲ့ပေါင်ရဲ့လို့မသိနဲ့ကိုယ်ရဲ့လို့မသိနဲ့ခေါင်းရဲ့လို့မသိနဲ့ဘယ်ကဖြစ်ဖြစ်ဝေဒနာပဲဝေဒနာပဲအဲ့ဒီသဘောလေးကိုဝေဒနာဤအစဝေဒနာဤအလဲဝေဒနာဤအဆုံးအဲ့ဒီလိုလိုက်လိုက် ရှော့မပေးနဲ့တထိုင်နဲ့အသေးချိန်တာနေသိရင်ဒီမဲ့လွယ်လွယ်လေးနေမသိလို့ရှိရင်ပညာကိုမတင်တော့ဘူးဥပါဒံကိုမချုပ်ဘူးအဲအခုတက္ကမကြီးတွေတက္ကကြီးတွေဝိဇ္ဇာစိတ်ကိုအပြောင်းခိုင်းတာနှလုံးနဲ့နှလုံးနဲ့များများမဟုတ်ဘူးသေတော့သေရမယ်ကတ်ကြီးနဲ့နေတယ်သေပင်သေရညတော့လဲတဲ့ငါတို့ဝိဇ္ဇာစိတ်နဲ့သေမယ်အဲ သေတတ်ဖို့ဟာကိုဒကမာကြီးတွေဒကာကြီးတို့ဒီစိတ်နဲ့မသိနဲ့ဒီစိတ်နဲ့သိဒီဟာကိုတီအောင်ရှုဝေဒနာတတိဖြစ်နေအောင်ဝေဒနာပေါ်မှာစိတ်ကလေးတီးပြီးဆိုရင်ဒီဝေဒနာစိတ်ကလေးတီးပြီးဆိုရင်ဝေဒနာတတိဝေဒနာနုပဒနာဖြစ်လာလေဝေဒနာကြီးဖြစ်လာလေတလောကလုံးကဝေဒနာကြီးဖြစ်လာလေအဲဝေဒနာတစ်လုံးနဲ့တော့မရောက်ပါအစ္စတသဏ္ဍာန်ကနေပြီးပေါ်လာတော့အောက်ကအမာနဲ့ကိုယ်နဲ့တွဲလိုက်တဲ့အချိန်ခါဖသဝေဒနာဖြစ်လာ ဝေဒနာဖြစ်လာတဲ့အချိန်ခါမှာတင်းပြင်းကိုတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင်နဲ့ပူတယ်လို့ဒီလိုမသိနဲ့ဒီလိုသိရင်အပုဒ်ကိုစိတ်အဲ့ဒီစိတ်တွေကအပယ်လေးပါသွားဒီစိတ်တွေကိုမသိကြလို့ဒါကြောင့်မလို့အဲအပယ်လေးပါကိုစုံကြရအဲအပုဒ်စိတ်တွေဖြစ်ပါတယ်အဲ့တော့ဒီစိတ်တွေမသိနဲ့တင်းလာလို့ရှိရင်ဝေဒနာသာသိလိုက်တင်းတယ်လို့မသိနဲ့ဩတင်းတဲ့သဘောတရားလဲဝေဒနာပါလားထုံးလာတဲ့သဘောတရားလဲဝေဒနာပါလားပြဉ္ညာနဲ့ပရမနှစ်ခုဆက်ဆက်သွားအဲ လက်ဦးစိတ်ကလေးကတော့တင်းနဲ့တောင်းတယ်လို့သိအောင်ပါပဲနှစ်ခုဆက်ဆက်ပြီးသွားပညာပရမတ်နှစ်ခုဆက်သိတတ်သူမှမြတ်တယ်အခုတကာတကာကြီးတွေတကာမကြီးတွေပညာနဲ့ပရမတ်နှစ်ခုဆက်ဆက်ပေးနေတာတင်းတာပေါ်လာရင်တင်းတယ်လို့မသိနဲ့တင်းတာကိုတင်းတာလည်းဝေဒနာပါလားတင်းတာလည်းဝေဒနာပါလားသဘောပေါက်လို့တင်းတယ်ဆိုတာမရှိတဲ့ပညာဝေဒနာဆိုတာပြစ္ဆုတ်ပါပေါ်နေတာရှိတဲ့ပညာရှိတဲ့ပညာကပါလေပရမတ္ထသဘာဝ ပြဉ္ညာနဲ့ပရမပရမနှစ်ခုစနေတာတွေ့နေမြဲခန္ဓာတွေကတင်နာပေါ်လာလို့ရှိရင်တင်နာကတင်နာကမရှိပြဉ္ညာပါလာရှိတာကပြစ္ဆုတ်ပံဝေဒနာတောင်းလာရင်တောင်းတာကပြဉ္ညာတောင်းတာကလည်းဝေဒနာဟောပြဉ္ညာနဲ့ပရမနှစ်ခုဆက်ဆက်သွားနှလုံးတွင်းသွားထုံလာပြန်တယ်ထုံတာဆိုတာမရှိတဲ့တရားပါလားထုံတာလည်းဝေဒနာခြေရင်းလာပြန်တယ်ဝေဒနာအဲ့ဒါပြဉ္ညာနဲ့ပရမနှစ်ခုဆက်နေတာဆက်ဆက်ပြီးတော့ပရမကိုယူသွားတာပြဉ္ညာကနေပရမပြောင်းဝင်တယ် ထုံလာပြန်တဲ့ဝေဒနာအောင့်လာပြန်လဲအောင့်တယ်လို့သိလိုက်ရင်အော်အောင့်တာလဲဝေဒနာကြိုက်လာပြန်ရင်ကြိုက်တာလဲဝေဒနာကြက်လာပြန်ရင်ကြက်တယ်လဲဝေဒနာအလေးအကျင့်လုပ်ပြီးတော့တခါတည်းအဝိဇ္ဇာနဲ့ဝိဇ္ဇာပြောင်းနေတာအလေးကျင့်ဝသိဘောဝင်ရဒီဝေဒနာဘောပြောင်းနေတာစိတ်ကလေးအသေးကျင့်နေတာသင်ရင်ဒီဝေဒနာလာလိမ့်မယ်ဒီဝေဒနာလာရင်အကုသိုလ်စိတ်ကနေပြီးကုသိုလ်မဲ့ကုသိုလ်စိတ်ကိုပြောင်းတာမိစ္ဆာအသိကနေပြီးတမာအသိကိုပြောင်းတာပညာပရမနှစ်ခုစပ်ပြီးသိဖို့ဟာကို အဲ့ဒါပညာနဲ့ပရမနှစ်ခုစသိတတ်သူမှမြတ်တယ်အဲ့ဒါပညာနဲ့ပရမနှစ်ခုစပေးတာဒကာကြီးတွေဒကမကြီးတွေအသေးတတ်ဖို့ဟာကိုနောက်ကိုမေးပညာပရမနှစ်ခုစထားတယ်ပညာပရမနှစ်ခုစပညာလို့ပြောစမ်းပါအခုဒကမကြီးတွေပြောနေတာပညာလို့ပြောတာပရမသဘောပေါက်အောင်လို့အဲပညာပရမနှစ်ခုစစပြီးပြောသွားပြစ္ဆုတ်ပါပေါ်နေတာကဝေဒနာကဘာလဲပရမသဘောတရားကြိုင်လို့လည်းမရဘူးသဘောပဲဝေဒနာဤသဘောတရားပဲရှိအဲ့တော့ နှလုံးဟာပညာတတ်မှမှပရမပညာတတ်မှမှပရမမှန်တယ်ပညာတတ်လွဲနေရင်ပရမမလွဲတယ်တင်းတယ်လို့ပြောပြီးပညာတတ်လိုက်ပြီဆိုပရမလွဲသွားတယ်အဲ့ဒါကြောင့်မလို့ပညာနဲ့ပရမနှစ်ခုစသိတတ်ကိုမှမြတ်အဲ့တော့ပညာနဲ့ပရမနှစ်ခုစပ်စပ်ပြီးသိသွားတာဘယ်လိုသိရမလဲခန္ဓာတွေကပေါ်လာရင်အစင်နှစ်ခုနှစ်ခုသိသွားပရမနဲ့ပညာနှစ်ခုသိသွားအဝိဇ္ဇာနဲ့ဝိဇ္ဇာအဲ ပညာနဲ့ပရမနှစ်ခုဆက်သွားအဝိဇ္ဇာစိတ်နဲ့ဝိဇ္ဇာစိတ်ဒီနှလုံးနှစ်ခုဆက်ဆက်ပြီးသိသွားအဝိဇ္ဇာစိတ်ကတင်းတယ်လို့သိရင်အဝိဇ္ဇာစိတ်ဝေဒနာပါလားလို့သိရင်ဒါဝိဇ္ဇာစိတ်အဲ့ဒါအဝိဇ္ဇာနဲ့ဝိဇ္ဇာပညာနဲ့ပရမတ်တင်းတယ်လို့သိလိုက်ရင်ပညာဝေဒနာပါလားလို့သိလိုက်ရင်ပရမတ်ပြစ္ဆုတ်ပါဝေဒနာသာရှိတယ် ပရမတ်နဲ့ပြဉ္ညာနှစ်ခုဆက်သွားသိအောင်လို့ခွဲနေတာဒကမာကြီးတွေအသေးတက်ဖို့ဟာခွဲပေးနေတာစိတ်ကလေးတွေကိုသေဃာတိစေဒီခွဲနိုင်အောင်တည်ရတော့ဘယ်ပြောကောင်းမလဲဒီဝေဒနာတတိဝေဒနာနုပဒနာဖြစ်သွားပြီဆိုရင်အဲတင်းနဲ့တောင်းတယ်ဆိုရင်အဝိဇ္ဇာချုပ်သွားပြီအဲ့မဲ့သောတာပန်ဖြစ်ပါရဲ့အဲ့ဒါသောတာပတ္တိမက်စိတ်ကိုပေးနေတာနော်ဒကမာကြီးတွေဒကာကြီးတွေအဲပညာနဲ့ပရမနှစ်ခုစပ်ပြီးသေတတ်ဖို့ဟာကိုတင်ပေးနေတာကျိုးစားသရာစိတ်တင် အသေးကျင့်နေတာဦးဇင်းတို့ကတခါတည်းကိုဒီမဲ့အပင်မခံပြီးတော့ပေးနေတဲ့ဥစ္စာဒကမာကြီးတွေဒကာကြီးတွေကအသေးတတ်ဖို့ဟာဘာလို့မလုပ်နိုင်ရမှာသိခြင်းလဲသိရောဆိုတဲ့သရာသိထားသိလည်းမသိနိုင်ဘူးသရာသိထားပါဒါကြောင့်လို့ပြည့်ညက်တဲ့ပရမနှစ်ခုစိုက်ယူသွားပါပြင်လည်းမပြင်ပါနဲ့အသေးကျင့်နေတာသဘောလေးကိုဆုံးအောင်ပြည့်ညက်တဲ့ပရမနှစ်ခုဆက်ဆက်ပြီးယူသွားတင်းတာပေါ်လာရင်တင်းတယ်လို့သိတဲ့စိတ်ကနေပြီးတင်းတာ တင်တာလဲဝေဒနာပါလားထုံလားပြီးတော့ထုံတယ်လို့သိလိုက်ရင်ထုံတာလဲဝေဒနာပဲကြိုက်လားဗျာရင်ကြိုက်တယ်လို့သိလိုက်ရင်ကြိုက်တာလဲဝေဒနာပဲဟောပြည့်ရတဲ့ပထမနှစ်ခုစသွားတာအောင့်လားဗျာလဲအောင့်တဲ့သဘောကလဲဝေဒနာပဲထုံလားဗျာရင်လဲထုံတဲ့သဘောကဝေဒနာပဲကြက်တဲ့လားဗျာနဲ့ကြက်တဲ့သဘောတရားဝေဒနာပဲယိုကြလားဗျာနဲ့ယိုကြတဲ့သဘောကဝေဒနာပဲပူလားဗျာနဲ့ပူတဲ့သဘောဟာဝေဒနာပဲ အေးလာပြန်လဲအေးတဲ့သဘောကဝေဒနာပဲလှုပ်လာပြန်လဲလှုပ်တဲ့သဘောကဝေဒနာပဲတောလာပြန်လဲတောတဲ့သဘောကဝေဒနာပဲရိမ့်ရိုင်လာပြန်လဲရိမ့်ရိုင်တဲ့သဘောကဝေဒနာပဲပြင်းညက်တဲ့ပရမနှစ်ခုဆက်ဆက်ပြီးသဘောတွေကိုယူသွားပါပြင်မပြစ်ပါနဲ့သေကလေးဆက်ဆက်ပြင်လို့မရဘူးတင်းငိမ့်အောင်သမာဓိယူပြီးတော့တခါတည်းမလုံမချက်အောင်ဒီမှာ ပြညာပရမကွဲသွားလို့ဝေဒနာတတိဝေဒနာနုပဒနာရပြီဆိုရင်လူလှိပ်ပြီးမသိရဘူးလူလှိပ်အော်သေးရင်လည်းဘဝရော အပေလေးပါဝေဒနာဒေါသဖြစ်သွားပြီမခံစားချင်နာလေးအပြစ်မဲ့ထုတ်လိုက်လိမ့်မယ်ဒီပေါ်သေခါကြီးဆက်ဆက်ဒီပေါ်မှာဝေဒနာတတိဝေဒနာနုပဒနာဖြစ်နေအောင်လို့ဒီဝေဒနာပေါ်မှာအသိနဲ့ချုပ်နိုင်အောင်လို့ပေးတာဒကာကြီးတွေဒကာမကြီးတွေနာလေးအပြစ်မဲ့ထွက်ရင်ဘွားပြီအပေကြပါတော့ဒါကြောင့်မလို့သေတတ်ပုံမှာပေးနေတာဒကမာကြီးတွေဝေဒနာများဖြစ်နေပြင်းပြင်းလေးရှုပ်သွားအရှုပ်မတုံးနဲ့ အဲပေါ်လာပြီဝေဒနာသမာဓိရအောင်လုပ်မလျှော့နဲ့ဝေဒနာပေါ်လာရင် ပြင်းမပြင်းနဲ့သဘောကိုဆောင်းလိုက်ကြည့်ဝေဒနာပြစ်လို့ရှိရင်သမာဓိနဲ့ပညာနဲ့ချိန်ဝေဒနာတစ်ချက်သားဆိုသမာဓိယူပြင်းပြင်းလေးယူသွားတော့ဒီဝေဒနာကိုအစနဲ့အလယ်နဲ့အဆုံးနဲ့လိုက်ပါဝေဒနာပေါ်ဝေဒနာလေးကိုသိပြီးတော့အဆုံးလိုက်ကြည့်ပါ အသေးကျင့်တာဒါတထိုင်နဲ့ရအောင်လို့ဒကမာကြီးဒကာကြီးအပင်မခံပြီးပေးတာကြိုးစားကြရမှာအဲလူကြီးချုံနေပဲအခုထိုင်တဲ့ပုဂ္ဂိုလ်အလောင်းကြီးပဲထွက်ပြေးတဲ့ပုဂ္ဂိုလ်ဘူကောင်းလေးကြိုးစားအလောင်းကြီးတွေသောတာပန်လောင်းကြီးတွေသရဂါလောင်းကြီးတွေအနာဂါလောင်းကြီးတွေအလောင်းအလျာကြီးတွေဒီလိုဒုက္ခသရိယာကြီးကျင့်ပြီးတော့အကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ ဓမ္မသဘောကိုဆုံးအောင်လိုက်ပြီးတော့အတိလေးတွေပျောက်ပြီးတော့ကျင့်ကြံအားထုတ်တာဒါအတ္တကိလမထနိရောဓအကျင့်မဟုတ်ဘူးစိတ်တွေပျောက်နေတာစိတ်အလုပ်တွေစိတ်ကိုပျောက်နေတာငကိုယ်တော်ကသိထားတာကအကုသိုလ်စိတ်အခုအကုသိုလ်စိတ်ကနေပြီးမကုသိုလ်စိတ်ဖြစ်အောင်လို့ဝေဒနာပေါ်မှာပြောင်းမလားစိတ်ကလေးပညာနဲ့ပရမတ်နှစ်ခုစပ်ပြီးသိနောက်ကြတော့မေးနိုင်အောင် ပညာနဲ့ပရမတ်နှစ်ခုစတဲ့ဝေဒနာပေါ်လာတယ်ဝေဒနာတစ်ခုပေါ်လာတင်းတာပေါ်လာတော့ပညာနဲ့ပရမတ်နှစ်ခုစပြီးတော့ဘယ်လိုသိရမှာလဲလို့အဲ့လိုမေးမေးနိုင်ပြီပညာနဲ့ပရမတ်ခွဲနိုင်အောင်အခုပညာနဲ့ပရမတ်ခွဲပေးတာလက္ခဏာကိုခွဲပေးတာအဲဝေဒနာကိုသိလိုက်တာနာဤလက္ခဏာဝေဒနာခန္ဓာဝေဒနာဒီနာအဲ့ဒါနာဤလက္ခဏာကိုအသိခိုင်းလိုက်တာလက္ခဏာအရေးကြီးတယ် လက်တွေခြေတွေမသိနဲ့အတုပသိလိုက်တယ်ဆိုလို့ရှိရင်လက်တွေခြေတွေကပြင်းညအတုပသိလိုက်တာကအတုပလက္ခဏာအသိခိုင်းတာပြင်းညနဲ့ပရမနှစ်ခုစပ်ပြီးတော့ခွဲလိုက်တာလက်ပဲခြေပဲသိလိုက်တာကပြင်းညအဲကိလေသာအသိအတုပသိလိုက်တယ်ဆိုတဲ့ဥစ္စာကဒီမှာလဲလက္ခဏာသိလိုက်တာအခုဟာကဝေဒနာပေါ်မှာပြင်းညနဲ့ပရမနှစ်ခုစပ်သိဖို့ဟာကိုအဲ့ဒါပြောနေတာ နှစ်ခုဆက်ဆက်ပြီးတော့သိသွားတင်နာပေါ်လဲဝေဒနာတင်းတဲ့သဘောလဲဝေဒနာပဲထုံလာတဲ့သဘောလဲဝေဒနာပဲနှစ်စိတ်ပြောင်ပြောင်းနေအဲ့ဒါပြင်းရတဲ့ပရမခွဲနေတာနောက်ခွဲလေတော့ဗဟိတလည်းခွဲနေလိမ့်မယ်အကွဲခန္ဓာကကွဲသွားပြီပြင်းရတဲ့ပရမနှစ်ခုဆက်သိပြီလေဗဟိတကြပြန်ပြင်းရတဲ့ပရမနှစ်ခုဆက်သိလိမ့်မယ်ခွဲပါ ဝေဒနာဘောကိုပြညာနဲ့ပရမတ်နှစ်ခုဆက်ဆက်ပြီးခွဲတင်းတဲ့သဘောပေါ်လာရင်တင်းတဲ့သဘောလဲဝေဒနာပဲအဲ့ဒီဝေဒနာပေါ်လာလို့ရှိရင်ထက်ချိတလဲတင်းတဲ့သဘောကဝေဒနာတင်းတဲ့သဘောဝေဒနာအဲ့ဒီဝေဒနာဤအစနဲ့အလယ်နဲ့အဆုံးနဲ့လိုက်လိုက်တော့သုံးသွားလိမ့်မယ်အဲ့ဒီလိုသုံးသွားရင်တစ်ထိုင်နဲ့ပြီးပြီတင်းတာလဲဝေဒနာပဲတောက်တဲ့သဘောတရားလဲဝေဒနာပဲထုံတဲ့သဘောတရားလဲဝေဒနာပဲအောက်လာတဲ့သဘောတရားလဲဝေဒနာပဲကြိုက်လာတဲ့သဘောတရားလဲဝေဒနာပဲ ကြက်တက်လာတဲ့သဘောတရားလဲဝေဒနာပဲ။ချွေးတွေကြာလာတဲ့သဘောတရားလဲဝေဒနာပဲ။ပူတဲ့သဘောတရားလဲဝေဒနာပဲ။အေးတဲ့သဘောတရားလဲဝေဒနာပဲ။လှုပ်တဲ့သဘောတရားလဲဝေဒနာပဲ။မိုးတဲ့သဘောတရားလဲဝေဒနာပဲ။ရာလာတဲ့သဘောတရားလဲဝေဒနာပဲ။အဲ့ဒါပြဉ္ညာနဲ့ပရမနှစ်ခုစသွားတာ။အဲခွဲပေးတာခွဲပေးတာပညာပရမနှစ်ခုစသိတတ်သူမှမြတ်တယ်အဲ့ဒါပညာနဲ့ပရမနှစ်ခုစပေးတာဒကာဒကမများလူလိန်ခံရမှာဆိုလို့ ပညာနဲ့ပရမနှစ်ခုစပ်ပြီးတော့သိဖို့အရေးကြီးတယ်ကြိုးစားပါတထိုင်နဲ့လည်းရတယ်နော်မရောက်ပါပရာသိတ်တည်းမသေးလည်းမသေးနိုင်ဘူးတထိုင်နဲ့လည်းလွတ်အောင်ရှော့မပေးနဲ့တော့ဒကာကြီးတွေဒကမာကြီးတွေတထိုင်နဲ့လည်းအသေးကျင့်တာ တခါကိုဒီဝေဒနာကိုဆုံးသွားပြီတဲ့ပညာနဲ့ပရမနှစ်ခုဆက်ဆက်ပြီးတော့ဒီဝေဒနာဖြစ်ပေါ်လာတဲ့ဝေဒနာဆုံးပြီဆိုရင်လက်ခမောက်ခတ်တော့အဲသဘိတ်လို့တော့ပြီသဘိတ်လို့တော့ပြီဒါအခုကအသေးချင်းနေတာလေးရွာနဲ့ဒီမဲ့အိုးသားခွဲပြီတထိုင်နဲ့နဲ့ပေးတာချက်နဲ့ချက်နဲ့အခုခေတ်ကြီးကချက်နေမြန်မြန်နဲ့ဖြစ်ပျက်ဒီဘာတွေလုံးမနေနဲ့ကြားတယ် အဲဖြစ်ပျက်တွေလိုက်နေရတာမသိလို့လိုက်တာသိရင်လိုက်ဖို့မလိုဘူးပြစ်စုံပန်တဲ့တယ်လေအကုသိုလ်စိတ်နဲ့ကုသိုလ်စိတ်အကုသိုလ်စိတ်နဲ့ကုသိုလ်စိတ်ပြောင်းပလိုက်ဒီစိတ်ကဘာလဲမဲ့ကုသိုလ်စိတ်ခေါ်တယ်အဲပညာစိတ်ကဘာလဲမရှိတဲ့စိတ်ကဘာလဲအဝိဇ္ဇာစိတ်ပညာနဲ့ပရမနှစ်ခုစပ်သွား ဝေဒနာပြင်းလာရင်ဒကမာကြီးပြင်းပြင်းလေးရှုပ်သွားကြောက်မပေးနဲ့တထိုင်နဲ့နေလားကတိုက်မသိနိုင်ဘူးတော့ဒကမာကြီးတွေမသိနိုင်ဘူးမသိနိုင်ဘူးစိုးစားကြောက်မပေးပါနဲ့နဲ့စိတ်ထဲပြောင်းပေးတာပြင်းညက်တဲ့ပရမခွဲပေးတာနောက်အလေးအကျင့်ကျင့်မှများလာတော့ပြင်းညက်ပြောင်းပြီးပရမဓမ္မဖြစ်နေလိမ့်မယ် ဝေဒနာတတိဖြစ်နေလေဒီနှလုံးခွဲပေးတာပညာနဲ့ပရမနှစ်ခုစပ်ပေးတာတင်းနာပေါ်လာမယ်ဆိုရင်တင်းနာလဲဝေဒနာတောင်းနာပေါ်လာရင်တောင်းတဲ့သဘောလဲဝေဒနာအောက်လာပြန်လဲအောက်နာလဲဝေဒနာအဲ့ဒါဝေဒနာဤသဘောကိုအသေးချင်းကြည့်တာသုံးအောင်ကြည့်ကြသဘောကိုလိုက်ခိုင်းတာဝေဒနာပြင်းပြင်းလေးရှူသွားသဘောလေးကိုသုံးအောင်လိုက်လှမ်းရမပြင်းနဲ့ကြိုးစားတစ်ထိုင်နဲ့လည်းရတယ် ယဉ်ဉာဏ်နဲ့ပရမနှစ်ခုစပ်သွားနှစ်ခုစပ်မှမြတ်မယ်နောက်ကြတော့ဝေဒနာသတိဝေဒနာနုပဒနာဖြစ်နေမယ်အခုတော့အဝိဇ္ဇာဝိဇ္ဇာနှစ်ခုတိုက်နေတာအဝိဇ္ဇာဝိဇ္ဇာဆိုတာဘာလဲတင်တယ်လို့သိလိုက်ရင်တင်တာမဟုတ်ပါလားဝေဒနာပဲစိတ်ကြောင်းလိုက်ပြီအဲ့ဒါတည်ငါ message message ကြွားတာ message ဆိုတာဘာလဲတင်တယ်လို့သိလိုက်ရင်အဝိဇ္ဇာစိတ် နောက်စိတ်ကလေးကနေပြီးမင်းကဝေဒနာမင်းကတင်းတယ်လို့မရှိဘူးဝေဒနာသာရှိတယ်ဆိုတာအဲ့ဒါမဲ့စိတ်ပါဗျာအဲအဲ့ဒါတတင်ကမဲ့ပေါ့ကိုမရည်နဲ့အောင်ပွေးသွားတာအဲရှေ့စိတ်နောက်စိတ်ရှေ့စိတ်နောက်စိတ်ရှေ့စိတ်နောက်စိတ်ရှေ့စိတ်နောက်စိတ်နဲ့ဝေဒနာပေါ့ကိုဒီလိုယူသွားတာမဲ့စိတ်ဆိုတာမဲ့စိတ်ဆိုတာအဝိဇ္ဇာစိတ်ကိုမဲ့ခုလို့စိတ်ကနေရာဝဲဝဲယူသွားအဲ ပညာနဲ့ပရမနှစ်ခုစပ်သွားတာထူလိုက်ပြီးဝေဒနာကရှိတဲ့ပြစ္ဆုတ်ပါစိတ်ကလေးကဝေဒနာပဲဖြစ်နေတာဝေဒနာသိလိုက်ပြီးရှိတဲ့သမာဓိအဲ့ဒါ message အဲအဲ့ဒီစိတ်ပေါက်မရင်နိုင်အောင် message တွေကြနေတယ်ဒါကြောင့်ပညာနဲ့ပရမနှစ်ခုစပ်ပေးတာတင်တာလည်းတင်တာလည်းဝေဒနာတောက်လာတာလည်းဝေဒနာထုံလာပြန်တဲ့ဝေဒနာအဲ့ဒါ တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ဆင်းရဲတဲ့ချမ်းသာတဲ့ဆိုတာအကုသိုလ်စိတ်တွေအဲ့ဒါပညာတရားအကုသိုလ်စိတ်တွေဝေဒနာတစ်လုံးနဲ့သိလိုက်တာကမက်စိတ်ပဲအဲ့ဒါမက်ကုသိုလ်ခေါ်တယ်အဲ့ဒါနှစ်ခုစစပြီးတော့အဲ့ဒါယူသွားပါပညာပရမနှစ်ခုစပြီးသွားပါတင်းနာပေါ်လာလို့ရှိရင်တင်းနာတဲ့ဝေဒနာတောက်လာတာတဲ့ဝေဒနာထုံလာပြန်တဲ့ဝေဒနာပဲကြိုက်လာပြန်တဲ့ဝေဒနာပဲ ကြက်တက်လာပြန်တဲ့ဝေဒနာပဲပူတက်လာပြန်တဲ့ဝေဒနာပဲအေးတက်လာပြန်တဲ့ဝေဒနာပဲလှုပ်ပြန်တဲ့ဝေဒနာပဲမျက်ွက်တွေရတက်လာပြန်တဲ့ရတယ်လို့ဆိုတာဝေဒနာပဲရင်နဲ့နှလုံးနဲ့တုံးလာပြန်တဲ့ဝေဒနာပဲအဲပြဉ္ညာနဲ့ပရမနှစ်ခုဆက်စပ်ပြီးအဲ့ဒီလိုယူသွားအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်ပေါ့နောက်ကြတော့အဝိဇ္ဇာရှုပ်ပြီးဝိဇ္ဇာကြီးတည်သွားပြီဆိုသမုတ်စေတာသမုတ်စေတာဖြစ်သွားပြီစိတ်ဓာတ်ချတော့ လက်ခမောက်ခတ်တော့သမာသမီးတွေသားတွေခင်မောသည်တွေစိတ်တွေချွေတွေမော်တော်ကားကြီးတွေနဲ့လောကကြီးပျော်ပျော်ကြီးနေနိုင်ပြီကိလေသာသမီးတွေမမတော်ပြင်းနဲ့ပြင်းမပြင်းနဲ့တထိုင်နဲ့ရအောင်လို့ဓမ္မကြီးတွေပေးနေတာအဲမိုးလင်းရင်လင်းမေးသေးဆိုဒီစိတ်ကိုထားအဲပွဲတွေတောင်ပြတညာလုံးကြည့်နိုင်သေးတာဒီမဲ့အပယ်လေးပါလွတ်မြောက်ပြီးသူကလေးပုံ ပွားနိုင်အောင်လို့ဒီမဲ့တရားလုံးမလုံးနိုင်ဘူးလားလုံးနိုင်ရမပေါ်ဗျအိတ်ချင်တယ်ပြင်းတယ်ဆိုတဲ့ဥစ္စာဒါတွေကအဘုဒ္ဓတရားတွေအဲ့ဒါတွေကဒုက္ခပေးတာဒီညအဖို့မှာငါတို့တော့မိကုန်ညာကုန်ပဲဟိအဲ့ဒါဒီဒီညအဖို့မှာအပယ်လေးပါလွတ်အောင်လို့တခါတည်းကိုစိတ်ကြီးပြင်ပေးတာအလေးအကျင့်တခါတော့ဝစီဘောဝင်ခိုင်းတာ ဓမ္မကြီးတွေမလျှော့နဲ့နော်စိတ်ကြောက်စိတ်ကြောက်ဝေဒနာကိုတင်းနေတောင်းနေငါပေါင်ပဲငါချီပဲငါလက်ပဲတင်ပါပဲလို့မသိပါနဲ့အဲလို့ပြီးလိုက်ရင်စိတ်ကလေးများများပြင်ပလိုက်လက်ရဲလို့မရှိပါလားအတုပါတရားအရေးစုကြီးကြောက်လိုက်တင်ပါရဲလို့ပြီးလိုက်ရင်တင်ပါရဲလို့မရှိပါလားအတုပါတရားကြီးပို့ရမယ်တရားအနှစ်ပါးရမရှိတဲ့တရားကြောက်လိုက်စိတ်ကလေးဝေဒနာတွေပေါ်လာလို့ရှိရင် ဒေနာရီပေါ်လာရင်တင်းတယ်လို့မသိနဲ့တင်းတဲ့သဘောဝေဒနာပဲထုံနာရင်ထုံနာလည်းဝေဒနာပဲအောက်လာရင်လည်းအောက်လာလည်းဝေဒနာပဲတင်းတဲ့သဘောကလည်းဝေဒနာတောက်လာတဲ့သဘောကလည်းဝေဒနာကြက်တက်လာတဲ့သဘောကလည်းဝေဒနာပူလာတဲ့သဘောကလည်းဝေဒနာလှုပ်လာတဲ့သဘောကလည်းဝေဒနာကြက်တက်လာတဲ့သဘောကလည်းဝေဒနာရားလာတဲ့သဘောကလည်းဝေဒနာဝေဒနာတစ်လုံးနဲ့သိသိတာဝေဒနာတတိဖြစ်နေအောင် ဝေဒနာပေါ်မှာစိတ်ကလေးတည်သွားရော့မပေးနဲ့ဓမ္မကြီးကြိုးတာတစ်ထိုင်နဲ့တော့မသေးနိုင်ဘူးဆွဲနေလို့နားလိုက်တာမခံနိုင်ပါဘူးဆိုတဲ့ဒိဋ္ဌိကြီးအဲ့ဒီဒိဋ္ဌိကြီးကတောချမှာအပေလေးပါဘူးဒီဒိဋ္ဌိကြီးပြုတ်အောင်လို့ပေးနေတာအဲပေးရင်အဲ့ဒီငကိုတော့ကသိထားတဲ့ဒိဋ္ဌိကြီးကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကဲလိုက်တာပူလိုက်တာရင်တွေကကြက်လိုက်တာငါဘုံကြီးကဖော်လိုက်တာအဲငါကတွေးလို့ယောဂငါကကိစ္စယောဂငါကအဆုံယောဂဆိုရင် စိတ်သာချစိတ်သာချအပယ်လေးပါအဲကျင်းနေတယ်အပယ်လေးပါကတော့ဒါကြောင့်မလို့ဒီစိတ်တွေဖြစ်မှာဆိုလို့ဝေဒနာတတိဝေဒနာနုပဒနာဖြစ်အောင်လို့ပညာနဲ့ပရမနှစ်ခုစပ်ပြီးတော့သဘောပေါက်အောင်လုပ်ပေးတာပညာနဲ့ပရမခွဲပေးတာသင်္ကတနဲ့အတ္တကတခွဲပေးသင်္ကတနဲ့အတ္တကတဘယ်ဟာလဲတဲ့ တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင်းနဲ့ပူတဲ့အိတ်တဲ့လှုပ်တဲ့ရွတဲ့ဆင်းရဲတဲ့ချမ်းသာတဲ့အဲအဲ့ဒါကသင်္ကတဓာအသင်္ကတဓာတ်ကတော့တင်းတာလဲဝေဒနာဝေဒနာတစ်လုံးနဲ့သိတာထုံတာလဲဝေဒနာအောင်းတာလဲဝေဒနာကြိုက်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာအေးတာလဲဝေဒနာလှုပ်တာလဲဝေဒနာရတာလဲဝေဒနာဝေဒနာတစ်လုံးနဲ့အဲ့ဒါကအသင်္ကတဓာတ်ခေါ်တယ်အဲ့ဒါသင်္ကတကဘာလဲပြောင်းလဲနေတာအသင်္ကတဓာတ်ကဘယ်တော့မှမပြောင်းလဲတာ တခုသေးတယ်အေကောဓမောတခုသေးတယ်ဒီလောက်သင်္ကတနဲ့အသင်္ကတဓာတ်ခေါ်ပြီးစိတ်တွေသိရောပေါ့ကြိုးစားကြတထိုင်နဲ့ရတယ်နော်ဒကမာကြီးတွေဒကာကြီးကြိုးစားမသေးလည်းမသေးနိုင်ဘူးအသေးတက်ဖို့ဟာကိုသေးတာသိလို့သေးတာရင်းရင်းရောင်တောင်နဲ့ပေးတာမဟုတ်ဘူး စောင့်တဲ့ကကြည့်ပေးနေတဲ့တရားမဟုတ်ဘူးခန္ဓာကရှာလို့သိလို့ပေးတဲ့တရားအဲ့ဒါကြောင့်မို့ဒကမာကြီးတွေလည်းသိလိမ့်မယ်စိတ်တွေကိုကြောင်းပါစိတ်ကလေးကိုပညာနဲ့ပရမနှစ်ခုဆက်ဆက်ပြီးယူသွားပါအဲ့ဒီကြတော့မှသဘောတွေကွဲလွဲပုံတွေသိလာတယ်ရှိတရားမရှိတရားတွေသိလာတယ်ရှိတဲ့တရားကပြစ္ဆုတ်ပါပရမတ္ထသဘာဝတရားမရှိတဲ့တရားကပညာတရားအဲ့တော့ပညာတရားနဲ့ပရမတရားနှစ်ခုဆက်ဆက်ပြီးသိသွား တင်နာလည်းဝေဒနာတောက်နာလည်းဝေဒနာထုံနာလည်းဝေဒနာအောင့်နာလည်းဝေဒနာကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာပူတာလည်းဝေဒနာအေးတာလည်းဝေဒနာလှုပ်လာတာလည်းဝေဒနာရင်းရိုင်လာတာလည်းဝေဒနာညာတက်လာတာလည်းဝေဒနာဝေဒနာကတလုံးနဲ့သိတာအဲပညာနဲ့ပရမနှစ်ခုစပ်သွားသဘောသိအောင်ဒီတရားနဲ့တွေ့အကုန်သေးတယ်ကာတက်တယ် ဒီရောက်တာတော့ဆိုအဖို့ကိုစိတ်နဲ့ကိုကိုစိတ်နဲ့သာကြောက်တာတင်းနဲ့တောက်တယ်လို့မသိနဲ့တင်းနဲ့တောက်တယ်ထုံတယ်ကျင်းတယ်အောက်တယ်ပူတယ်အေးတယ်ဆိုတာကလေးလေးလည်းသိတယ်တရားအဲ့ဒီတရားမျိုးသိတာကတော့သေးပဲထောက်အောင်အပေကြောင့်အဲ့ဒီစိတ်တွေကိုမသိနဲ့လို့ကြောက်ပြီးတော့ပြဉ္ညာတရားနဲ့ပရမတရားကိုကြောက်ပြီးပြဉ္ညာနဲ့ပရမနှစ်ခုစပ်ပြီးနှစ်ခုစပ်တတ်ပြီးဓမ္မကြီးတွေတော့မလျှော့နဲ့နော်သရာစိတ်ကျရှေးစိတ်ကတော်ရင်နောက်စိတ်ကတော်တဲ့ သိခြင်းနဲ့သိရောပြက်ခြင်းနဲ့ပြက်ရောဆိုတဲ့ဒီစိတ်ကိုထားအယုတ်ကြည်ကြည်အေခါလူသိရင်သိမသိတရားရဟဲ့ဆိုတဲ့ဒီစိတ်ကိုထားသိရမသိနိုင်ဘူးဆွဲနေလို့နားလိုက်တာမခံနိုင်ပါဘူးငါကဘာယောဂငါကညောင်းတယ်ငါကညာတယ်ဆိုအဲ့သေကလေးစိတ်အဲ့ဒီညောင်းတာညာတာလာလို့ရှိရင်အဲ့ဒါပိတ်တာတွေတိဋ္ဌာန်တွေဖြစ်ကုန်သိလို့ပြောတာညောင်းတယ်ဆိုရင်သွားပြီငါကိုယ်ရယ်ဆိုရင်သွားပြီနားတယ်ဆိုရင်သွားပြီပူတယ်ဆိုရင်သွားပြီ စေစားပါသရာစိတ်တင်ပါရှေ့စိတ်နဲ့နောက်စိတ်သွန်းတော့ကြောက်မပေးနဲ့သရာအရေးကြီးတယ်ဝေဒနာကိုမကုံမချစ်မထနဲ့ဝေဒနာလွတ်မြောက်သွားပြီဝေဒနာလွတ်မြောက်သွားရင်ခဏသေပြီးပြီခဏသေခိုင်းတာဒကမာကြီးတွေဒကာကြီးတွေကို ဒီလိုမှအတေမမတတ်ဘဲနဲ့တေဂာတိဆက်အောဟဲ့တေရမှာပေါ့သဘောမှမသိဘဲနဲ့ဝေဒနာဤအဆုံးသဘောကိုမသိဘူးပြင်းနေတာနဲ့အချိန်ကုန်နေတာပဲပြင်းနေရင်ဒိဋ္ဌိကျုပ်ပါမလားနာလို့ပြင်းနေတာကြိုက်လို့ပြင်းတာအောက်လို့ပြင်းတာအဲမခံနိုင်လို့ပြင်းတာသဘောကိုဆော့လိုက်မကြည့်ဘူးသဘောကိုဆော့လိုက်ကြည့်တယ်ဘုရားကဟောတာသူသဘောကိုတော့ဆော့လိုက်မကြည့်ဘူးခဏခဏပြင်းနေတာနဲ့ဒါတရားလားအဲပြင်းနေတာတရားမဟုတ်ဘူး သဘောတော့လိုက်ကြည့်ဝေဒနာဤသဘောကဘယ်လိုလဲဆိုသူသဘောဘယ်လိုလဲဆိုအဆုံးကြည့်အဆုံးကြည့်ရင်တွေ့တယ်ရှေ့မပေးနဲ့ဒကာကြီးတွေဒကမကြီးတွေနော်လာမြမပြစ်နဲ့ဝေဒနာမပြင်းပြစ်လိုက်နဲ့ဝေဒနာကိုတော်မပြစ်လိုက်နဲ့တထိုင်နဲ့အပေလေးပါတော့အောင်လို့ဒကာကြီးတွေဒကမကြီးအပေမခံပြီးတော့ဒီမှာစိတ်ကြီးပြင်ပေးနေတာအဲ့ဒါကိုယ်စိတ်နဲ့တော့ပြစ်နေတာပဲမိအောင်ဖမ်းနေတာပဲငါးတွေစားရအောင် ဓမ္မကြီးတွေ၅ပါးအခုပေရတွေလုံဝိုင်းတာမှာအာကြီးပဲအကုသိုလ်စိတ်ကုသိုလ်စိတ်အကုသိုလ်စိတ်ကုသိုလ်စိတ်ဝေဒနာပေါ်မှာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိပညာဝိသုဒ္ဓိဝေဒနာတစ်လုံးနဲ့သိလိုက်ပြီဆိုရင်သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိပညာဝိသုဒ္ဓိနားတယ်လို့သိလိုက်ပြီဆိုရင်သီလလည်းမရှိသေးသမာဓိလည်းမရှိပညာလည်းမရှိအဲပညာကိုဝေဒနာကိုတင်းတာလည်းဝေဒနာတောက်တာလည်းဝေဒနာထုံတာလည်းဝေဒနာ အောင်နာလဲဝေဒနာကြိုက်တာလဲဝေဒနာဖြတ်တယ်လာတာလဲဝေဒနာချွေးရီကြားလာတာလဲဝေဒနာအေးတက်လာတာလဲဝေဒနာပုံပြီးတက်လာတာလဲဝေဒနာရင်းနဲ့နှလုံးနဲ့တုံလာတာလဲဝေဒနာမူးလာတာလဲဝေဒနာတုံးခံလာတာလဲဝေဒနာဘာပဲပေါ်ပေါ်ပြင်းရတဲ့ပရမနှစ်ခုဆက်ဆက်ပြီးတော့သိသွားနှစ်ခုတွဲတွဲပြီးနှစ်စိတ်နှစ်စိတ် တင်းတယ်လို့သိတဲ့စိတ်ဝေဒနာကိုသိတဲ့စိတ်တောက်တယ်လို့သိတဲ့စိတ်ဝေဒနာကိုသိတဲ့စိတ်ကြက်တယ်လို့သိတဲ့စိတ်ဝေဒနာကိုသိတဲ့စိတ်ပူတယ်လို့သိတဲ့စိတ်ဝေဒနာကိုသိတဲ့စိတ်အေးတယ်လို့သိတဲ့စိတ်ဝေဒနာကိုသိတဲ့စိတ်အဲ့ဒါပြင်းရတဲ့ပရမခွဲပေးနေတာဘာသာလို့ခွဲပေးတာစောင့်တဲ့ခွဲတာမဟုတ်ဘူးလူဘိလူနာအကုန်သိအောင်လို့ခွဲပေးတာအခုနောက်ပိတ်သုံးသားကဘာသာလို့ပြောမှအကုန်လုံးသောတာပန်ကြီးတွေဖြစ်မယ် သေသေးချာချာခွဲပါနှစ်စိတ်တဲ့နှစ်စိတ်တဲ့အကုသိုလ်စိတ်နဲ့ကုသိုလ်စိတ်ကျိုးစားပါသရာစိတ်တွေမှာရှင်းစိတ်နဲ့နောက်စိတ်တော့အယုံကြည်ကြည်အီကာသိခြင်းနဲ့သိရောဆိုတဲ့ဒီစိတ်ကိုထားပါရှော့ပြမပြစ်ပါနဲ့ဒကာကြီးတွေအသိကျင့်နေရတာမလျှော့နဲ့ဒကာကြီးဒီအသက်ကြီးပြီတော့စိတ်ကလေးတွေပြောင်းရ ပညာပရမကွဲသွားလိမ့်မယ်ပညာနဲ့ပရမကွဲဖို့အရေးကြီးတယ်ဆုံးတော့ဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ပညာပရမတည်ဒီမှာလူများမဆိုရပညာပရမကွဲဒီမှာလူများမဆိုရပညာပရမနှစ်ခုစသိတာသူမှာများပညာနဲ့ပရမနှစ်ခုစတတ်သိရအဲဒီတော့အစ္ဆတသန္တာက တင်တာလည်းသိလိုက်တယ်ဝေဒနာလည်းသိလိုက်တယ်နှခုစပြီတင်းနေဆိုတာမရှိတဲ့တရားပညာတရားပြစ္ဆုတ်ပါပေါ်ပြီးတော့ဝေဒနာဖြစ်နေတာကပရမတ္ထသဘာဝတရားနာမည်သိပြီအဲဒီတော့တင်းတာလည်းဝေဒနာတောက်နာတာလည်းဝေဒနာထုံလာပြန်တော့လည်းဝေဒနာအောင့်လာပြန်တော့လည်းဝေဒနာကြိုက်တဲ့လာပြန်တော့လည်းဝေဒနာကြက်တဲ့လာပြန်တော့လည်းဝေဒနာပူတဲ့လာပြန်တော့လည်းဝေဒနာအေးတဲ့လာပြန်တော့ဝေဒနာ ညာတက်လာပြန်တယ်ဝေဒနာဘာပဲပေါ်ပေါ်ဝေဒနာဝေဒနာဝေဒနာဝေဒနာဒါပဲသိတာတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ဆိုတော့ပညာကြီးပညာသိကြီးကိုတလုံးနဲ့သိမထားပါနဲ့ပညာနဲ့ပရမနှစ်ခုစသိပါသဘောတရားကိုအစ္စတသဏ္ဍာန်ကနေပြီးတော့ဝေဒနာတတိဝေဒနာနုပဒနာဖြစ်ပြီးတော့ဝေဒနာပေါ်မှာတီးသွားပြီးတဲ့စိတ်ကလေးကမစိတ်ကြတော့တီးသွားပြီတင်းနဲ့တောက်နဲ့ထုံနဲ့ဆိုတော့အကုသိုလ်စိတ်တွေချုပ်ကုန် ချုပ်ကုန်လို့ရှိရင်ဗဟိတကြပြန်တော့လေပြဉ္ညာနဲ့ပရမနှစ်ခုစပ်ပြီမြင်လိုက်တဲ့အချိန်ကအော်မိမမဟုတ်ပါလားမြင်လိုက်တဲ့ဇာဝေဒနာသိပြီပြဉ္ညာနဲ့ပရမနှစ်ခုစပ်ပြီမြင်တာလားဝေဒနာသိသွားပြီကျိုးသားပါတရားစိတ်တင်ပါရှင်းစိတ်နဲ့နောက်စိတ်တော့အယုတ်ကြည်ကြည်အေခသိရင်လည်းသိရောဆိုတဲ့ဒီစိတ်ကိုထားလှမ်းမပြစ်ပါနဲ့ ကြော့လည်းမပြင်းနဲ့နော်ဝေဒနာတစ်ခုဖြစ်လာရင်ပြင်းမပြစ်လိုက်ပါနဲ့သဘောလေးကိုဝေဒနာဤအစနဲ့အလဲနဲ့အဆုံးနဲ့ဆုံးအောင်လိုက်ကြည့်ပါအသေးခဏသေးကြည့်ခိုင်းတာကြိုးစားပါသရာစိတ်တင်ပါရှင်းစိတ်နဲ့နောက်စိတ်တော့ပါအယုတ်ကြည်ကြည်ရေခန့်လူသိရင်သိမသိတရားရဟဲ့ဆိုတဲ့ဒီစိတ်ထားပါလှမ်းမြမပြစ်ပါနဲ့တော်မပြစ်လိုက်ပါနဲ့ရရင်လည်းမကုတ်ပါနဲ့ဝေဒနာဖြစ်ရင်ပြင်းပြင်းလေးရှူသွားပါ ဒကာကြီးတွေလှမပြင်းနဲ့နော်တော်မပြင်းနဲ့နော်မသေးနိုင်ဘူးမသေးနိုင်ဘူးကြိုးစားပါဒရာအရေးကြီးတယ်စိတ်တွေမြန်မြန်ပြောင်းပါစိတ်တွေပြင်ပေးနေတာနော်အဲဝေဒနာတစ်ခုဖြစ်လာလို့ရှိရင်ဝေဒနာဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့လိုက်ပါသဘောလေးဆုံးသွားအောင်ဝေဒနာသဘောဆုံးသွားအောင် ရှေ့စိတ်နဲ့နောက်စိတ်ပဲရှေ့စိတ်ကတော်ခြင်းလာရင်နောက်စိတ်ကတော်တယ်သေခြင်းနဲ့သေရောငါဒီဒုက္ခကြီးကိုဒီဝေဒနာကိုမဆုံးမချင်းငါမထဘူးဆိုတဲ့သရာပဲစူးစားပါသရာစိတ်တင်ပါသေလည်းမသေနိုင်ဘူးနော်မလျှော့နဲ့နော်သရာပဲသရာပဲတထိုင်နဲ့လွတ်တယ် အဝိဇ္ဇာနဲ့ဝိဇ္ဇာကိုပညာပရမနှစ်ခုစပ်ပြီးလို့သိသွားပြီ။အော်ဒါကပညာပဲဒါကပရမထပြစ္ဆုတ်ပါသဘာဝတရားကဒါဝေဒနာဒီနာပါလားသိသွားရောပြစ္ဆုတ်ပါမရှိတဲ့တရားကဒီတရားရှိတဲ့တရားကဒီတရားဆိုနှစ်ခုစပ်စပ်ပြီးတော့ပညာနဲ့ပရမနှစ်ခုစပ်သိသွားအဲဝေဒနာခံစားရပြင်းပြင်းလေးရှိသွားမလျှော့နဲ့မသေးနိုင်ဘူးနော်ဆွဲနေလို့ဆွဲနေလို့ သရာစိတ်တယ်အယုတ်ကြည်ကြည်ရေခါသေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားသေလည်းမသေနိုင်ဘူးအခုနေသေရင်နဲ့မြရင်သေရင်တရားထိုင်ရင်နဲ့သေမြရောဘုရားလက်ထက်ကမြင်လားကတ္တဖဘုရားလက်ထက်တော့တခါတည်းနေလားကလားထိုင်ရင်နဲ့အတေချင်းနဲ့သောတာပန်တော့မဖြစ်ဘူးကျင့်ရင်နဲ့သေသွားတော့နတ်ပြည်သွားတယ်ဂေါရမမြတ်စွာဘုရားလက်ထက်ကျတော့လူပြည်ကြီးဆင်းလာပြီးတော့တခါတည်းတပုတ်တခါတာလေးဟောတဲ့ရဟန္တာတွေဖြစ်ကုန်အဲဒီတော့ဝိပဿနာတရားအနမြတ်တဲ့တရား ကံပြတ်တဲ့တရားကြိုးစားပါသရာစိတ်တင်ပါရှော့မပေးနဲ့နော်ဒါပဲပေါ်ပေါ်ဝေဒနာတစ်လုံးနဲ့သိအဲလှုပ်တယ်ရွတယ်လို့မသိနဲ့ဝေဒနာသာသိကြိုက်တယ်ထုံတယ်ကျင်တယ်လို့မသိနဲ့ဝေဒနာသာသိပူတယ်အေးတယ်လို့မသိနဲ့ဝေဒနာသာသိဆင်းရဲတယ်ချမ်းသာတယ်လို့မသိနဲ့ဝေဒနာသာသိဝေဒနာတစ်လုံးနဲ့သိတာ နှစ်ခုဆက်ဆက်ပြီးသိသွားသမာဓိနဲ့ဝေဒနာပေါင်းစုံသမာဓိတော်မပြစ်ပါနဲ့တထိုင်လေးနဲ့ဒီမဲ့အပေတကားပိတ်သွားအောင်အသေးတက်ဖို့ဟာကိုပေးနေတာနောက်ပြောတတ်အောင်ငါသေတတ်ပြီဟေ့ငါသေရင်ဘာစိတ်နဲ့သေမယ်ဆိုတော့ပြောနိုင်အောင်စိတ်တွေကိုပြောနိုင်မှသေတတ်တယ်ငါသေရင်ဘယ်စိတ်နဲ့သေမယ်ဒီဝေဒနာတွေတော့ဖြစ်လာပါပဲ ဒီဝေဒနာတွေပြစ်လာလို့ရှိရင်တင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်ဆိုတော့မရှိတဲ့တရားရှိတဲ့တရားကပြစ္ဆုတ်ပါဝေဒနာနာနာကိုသိနာကိုသိဝေဒနာဟာနာခေါ်တယ်အဲ့တော့ဝေဒနာဒီနာနာဤသဘောဟာဘာလဲဆိုတော့စိတ်ကလေးပြောင်းပလိုက်တော့ဝေဒနာဟာဒါပညာနဲ့ပရမခွဲပေးနေတာပညာနဲ့ပရမနှစ်ခုစပ်ပြီးတော့ခွဲပေးနေတာအဲဝေဒနာတစ်လုံးနဲ့သိလိုက်ဝေဒနာကနေပြီးဝေဒနာဒီနာ နာဤသဘောဘာလို့တက်တယ်သူသဘောလိုက်ကြည့်သူသဘောလိုက်ကြည့်လို့ရှိရင်ရုပ်ဝေဒနာနာခံစားနေလိမ့်မယ်ဘယ်လိုခံစားတယ်လဲဆိုတာကတကူလို့ဖြတ်ရှုလိုက်တဏှာနဲ့မရှုနဲ့တော့ဝေဒနာပြင်းထန်နေဖြတ်ရှုအဲရှင်ပြတော့မယ်လွတ်အောင်ပြေးတော့မှာဝေဒနာကိုမသိနဲ့တော့နာဤလက္ခဏာသာမြင်ညကိုသိဘယ်လိုသိမလဲတကူလို့ဖြတ်ရှုလိုက်တဏှာနဲ့မရှုနဲ့ တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်ဣတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရတာလည်းခံစားတယ်တကူဖြတ်ရှုလိုက်တော့ဝေဒနာသိပြင်းထန်တကူရှုတဏှာလည်းမရှုနဲ့အဲမမလေးရှုပါအဲ့ဒီလိုတကူလုံးဖြတ်ရှုမှသက်သာသွားမယ်ခဏကြည့်မယ်နံခဏကြည့်သွားမယ်လက်ဦးစိတ်ကပြဉ္ညာနဲ့ပရမနှစ်ခုစပ်ပေးတာအခုကဝေဒနာကနေပြီးနား နာဤသဘောဘာလို့တတ်တယ်လဲဆိုတော့ရုပ်ဝေဒနာခံစားတယ်နာဖြစ်ပြဆုံးဟောနာဖြစ်ပြဆုံးတဲ့ဥစ္စာကိုတခါတည်းရှေ့တိုးစရာမရှိအောင်ပေးတာတကောလုံးဖြန့်ရှုလိုက်ဟာအခုဝေဒနာပြင်းထန်နေပြီသိပြီးတော့ပြင်းထန်နေတော့တကောလုံးဖြန့်ပြီးတော့တခါတည်းကိုတဏှာတည်းမရှုနဲ့ဖြန့်ရှုလိုက် အကုန်လုံးပတ်ချလိုက်ဖြန့်ရှုလိုက်ခန္ဓာတည်းတဲ့တင်နာလည်းခံစားတောင်းနာလည်းခံစားထုံနာလည်းခံစားအောင့်နာလည်းခံစားအော်ခံစားပြင်းရတဲ့ပရမပဲ ခွဲပြီတင်းနာတဲ့ခံစားတောက်နာတဲ့ခံစားထုံနာတဲ့ခံစားအောက်နာတဲ့ခံစားကြက်ထားတဲ့ခံစားပူတာတဲ့ခံစားအေးတာတဲ့ခံစားလှုပ်တာတဲ့ခံစားရွတာတဲ့ခံစားအဲ့ဒါပါလေတဲ့ပညာပရမဖြစ်တာလေပညာနဲ့ပရမပညာတေစားပြောမှပရမသဘောပေါက်အောင်အဲဒီလိုပြောလိုက်တော့သဘောပေါက်လိမ့်မယ်ငါသိရမှာကဘာလဲတင်းနာလဲခံစားတဲ့သဘောတက်ကလေးသိရမှာပါလားပညာကိုတင်စားတင်စားပြီးပြောသွားတာအဲသဘောပေါက်အောင်လို့ပရမသဘောပေါက်အောင်လို့ ပြောနေတာကတော့ပညာကြီးပဲပရမတ္ထသဘာဝသဘောပေါက်အောင်လို့နာဣသံမြညာလက္ခဏာလေးကိုတည်သွားအောင်လို့တင်တာလည်းခံစားတယ်တောက်တာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတကောလုံးဖြန့်ရှူလိုက်တော့တကောလုံးဖြန့်ရှူမှသာလင်သိလိမ့်မယ်ဖြန့်တာရှုတကောလုံးဖြန့်တဏှာလည်းမရှုနဲ့နာဣသံမြညာလက္ခဏာ ဘယ်လိုခံစားလဲတဲ့သဘောတရားပဲရှိတယ်ခံစားတာကသဘောတရားဝေဒနာကလည်းသဘောတရားအဲ့တော့ဝေဒနာဒီနာနာဤသဘောဘာလို့တတ်တယ်လဲသူသဘောလိုက်ကြည့်လိုက်လို့ရှင်းရအောင်တင်းတဲ့ဝေဒနာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်တာလည်းခံစားတယ်ချွေးကြလာတာလည်းခံစားတယ်ပူတက်လာလည်းခံစားတယ်အေးတက်လာလည်းခံစားတယ်ရတက်လာလည်းခံစားတယ် လှုပ်တယ်လားလဲခံစားတယ်ဘာပဲပေါ်ပေါ်နာဣသာမြင်ညလက္ခဏာပြစ္ဆုတ်ပါနာဣသာမြင်ညလက္ခဏာခံစားတဲ့သဘောတက်ကလေးပဲရှိတယ်ခံစားတဲ့သဘောလေးကိုနှလုံးသွင်းလိုက်တော့တကယ်လို့ဖြာရှုပ်မလျှော့နဲ့နော်တရားအရေးကြီးတယ်တရားတရားမသေးနိုင်ဘူး စွဲနေလို့ဒီဝေဒနာမြဲတဲ့တရားမဟုတ်ဘူးကိုကမြဲတယ်လို့မခံနိုင်ဘူးဆိုတာမြဲတယ်မြဲနေတဲ့တရားမဟုတ်ဘူးတရားကြီးဖြစ်လာရင် तू ပြောင်းလဲတော့မှာတခုပြောင်းတော့မှာဖြစ်လာရင်တခုပြောင်းမယ်တခုဖြစ်လာရင်တခုပြောင်းမယ်တခုဖြစ်လာရင်တခုပြောင်းမယ်တခုဖြစ်လာရင်တခုပြောင်းမယ်ပြောင်းလဲနေတဲ့သဘောတရားတွေရုပ်ကအဲနားရဲကြိုက်တယ်ထုံတယ်ဆိုတာမရှိတဲ့တရားတွေ ရုပ်ဆိုတဲ့သဘောတရားအစဉ်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းနေတာနားတယ်ကြိုက်တယ်ဆိုတော့ဥပါဒံတရားတွေဖြစ်ကုန်တယ်ဒီဥပါဒံတရားတွေကိုပြုတ်အောင်လို့တခါတဲ့ဒိဋ္ဌိကိလေသာတွေပြုတ်အောင်လို့သမာဓိဋ္ဌိပြောင်းလို့ပေးနေတာကြိုးစားပါသရာစိတ်တင်ပါရှေ့စိတ်နဲ့နောက်စိတ်နော်အယုတ်ကြည်ကြည်အခါလူသေးရင်သေးမသေးတရားရဆိုပြီးဒီစိတ်ကိုထားပါသိမယ် နှစ်စိတ်သုံးစိတ်ထဲပေးနေတာများများကြီးအလုတ်ခိုင်းတာမဟုတ်ဘူးအဲကျင်းနဲ့ပို့ပေးနေတာအဲ့တော့အရေးကြီးတာကတရားဓမ္မများအရေးကြီးတယ်သရာရှိဖို့အရေးကြီးတယ်ကျိုးစားပါသရာစိတ်တယ်မှာဝေဒနာအစနဲ့အလယ်နဲ့မဆုံးရမထနဲ့ဝေဒနာခံရရင်ပြင်းပြင်းလေးရှုပြင်းပြင်းပြင်းပြင်းပြင်းတော်မပြစ်လိုက်နဲ့ ဝေဒနာကိုအဆုံးအပေးနဲ့ဒီဝေဒနာတွေငါလည်းမရှိသူလည်းမရှိဘူးနာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိကြက်သူမရှိပူသူမရှိအေးသူမရှိရုပ်ဝေဒနာနာခံစားတာပဲရှိတယ်ခံစားတဲ့သဘောတက်ကလေးပဲရှိတယ်ကြိုးစားပါတရားစိတ်တင်ပါ ရှင်းစိတ်ကတော်ရင်နောက်စိတ်ကတွန်းတင်တော့မသေးနိုင်ဘူးမလျှော့ပါနဲ့တရားအရေးကြီးတယ်နော်တက္ကမအကြီးတယ်စူးစားပါတရားစိတ်တင်ပါဝေဒနာကိုအရှုံးမပေးနဲ့နော်တရားစိတ်တင်ပါမသေးနိုင်ပါဘူးလျှော့မပေးနဲ့နော် ဒါပဲသရာပဲသရာဝရိယတတိသမารိပညာဘုံ၅ပါးလက်ကင်ထားအဲဒီဘုံ၅ပါးလက်ကင်ထားမှနိဗ္ဗာန်ဝင်ကြအခုဟာကအသေးကျင့်နေတာအသေးတတ်ဖို့တရားတွေပေးနေတာစိတ်ကလေးတွေပြင်ပေးတာပြဉ္ညာနဲ့ပရမခွဲပေးတာတကောလုံးဖြန့်ရှုတနေရာလည်းမရှုနဲ့တကောလုံးဖြန့်ရှုလိုက်ပြီဆိုရင်နာဣ ဗာမြင်ညလက္ခဏာဘယ်လိုခံစားသလဲသဘောလေးကိုလိုက်ငါအိဗာမြင်ညလက္ခဏာတဘောလုံးခံစားနေတာတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်လည်းခံလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်ဣတာလည်းခံစားတယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူရဲဣတယ်လှုပ်တယ်ရွတယ်ဆိုတာမရှိတဲ့ပညာတရား ပရမတ္ထသဘာဝတရားကဝေဒနာသည်နာနာဤသဘောတရားပါလဲခံစားတဲ့လက္ခဏာပဲရှိတယ်နာဤလက္ခဏာခံစားသာမြင်ရလက္ခဏာလက္ခဏာစိတ်ကိုပေးတာပရာသိတ်ပြင်မှာဝေဒနာမကုံရင်မထားနဲ့နော်တက္ကမကြီးတွေ ဝေဒနာအရှုံးမပေးနဲ့နော်အရှုံးပေးလို့ရှိရင်နေလို့လည်းမကောင်းဘူးမိုးလင်းရင်လင်းပါသေးသတ္တိနဲ့ဇွဲသတ္တိနဲ့လူရည်ကြုံရွေးနေတာလူရည်ကြုံဖြစ်အောင်လုပ်ပါဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့ကာယကနေပြီးဝေဒနာဝေဒနာကနေပြီးစိတ်ဓာတ်အဲ့ဒီစိတ်ဓာတ်သတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖို့တဲ့ပုဂ္ဂိုလ်သဘိတ်သွတ်လွတ်တယ်သဘိတ်သွတ်လွတ်တယ်သဘိတ်သွတ်ဖို့မလိုဘူးကြော်ပွဲပြေဖို့မလိုဘူး ဘုရားလက်ထက်ကလည်းကြော်ပွဲတွေတော့တွေ့ပါဘူးအဲဒီတော့တက္ကမကြီးတွေတက္ကကြီးတွေသေလို့ရှိလို့ရှိရင်ကြော်ပွဲလွတ်အောင်လို့ဘုရားလက်ထက်ကကြော်ပွဲလို့ကြော်ပွဲလွတ်တယ်လို့ဘုရားလက်ထက်ကကြော်ပွဲမှမရှိမင်းနဲ့ယုတ်ဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့သဘောဆုံးသွားပြီဆိုရင်ဘုရားလက်ထက်ကလို့ကြော်ပွဲလွတ်သွားပြီ ဘရောဘွဲမပေးရဘူးဘလို့မှမပေးနဲ့ဘရောဘွဲမပေးမပေးဘူးကျိုးစားပါတရားရေးကြည့်တယ်နော်ဓမ္မကြီးတွေတရားကြီးတွေဝေဒနာကိုတော်မပြစ်လိုက်နဲ့အရှုံးမပေးနဲ့ဝေဒနာကုံဆုံးတဲ့ပုဂ္ဂိုလ်ကသက်တော့သက်သာလေးထသွားနိုင်ပါလေဝေဒနာမကုံတဲ့ပုဂ္ဂိုလ်ကမထပါနဲ့အဲ ပုံဆုံးအောင်ဒီကနေပြီးအသိပေးနေတာတတိုင်းနေတဲ့ဒီမဲ့အပေတကားပိတ်သွားအောင်လို့မကုံမချင်းမထားနဲ့ဝေဒနာမကျွတ်လို့ချင်းထားသွားတော့ထောနဲ့ထောနဲ့ထောနဲ့မကျွတ်ဘူးထောနဲ့ထောနဲ့လည်းဖြစ်သွားမကျွတ်ဘူးဗျာမကျွတ်တော့ဥပါဒါနဲ့မလွတ်ဘူး စူးစားတော့တက္ကမကြီးတွေတက္ကကြီးတွေတော်မပြစ်နဲ့တက္ကမကြီးတွေတက္ကကြီးတွေတော်မပြစ်လည်းမပြစ်နဲ့သဘောလေးကိုဆုံးလိုက်ကြည့်ဝေဒနာဣလက္ခဏာဆုံးလိုက်ကြည့်ဝေဒနာဣသဘောလက္ခဏာကဘာလဲနာနာကိုလိုက်နေတာနာဣလက္ခဏာကဘာလဲတဲ့ရုပ်ဝေဒနာခံစားခြင်းသဘောလက္ခဏာနာဣသာနိညလက္ခဏာပြစ္ဆုတ်ပန်တဲ့တယ်လေးရှောက်ပြီးတော့သူကတင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ် ပြတ်တာလည်းခံစားရတယ်ပူတာလည်းခံစားရတယ်အေးတာလည်းခံစားရတယ်လှုပ်တာလည်းခံစားရတယ်ပြတ်တာလည်းခံစားရတယ်ရိမ့်ရိုင်းတာလည်းခံစားရတယ်ခံစားတတ်တဲ့သဘောတတ်တဲ့ကလေးအဲတကူလုံးဖြတ်ရှုပါမလျှော့နဲ့နော်ဝေဒနာမကုန်ရင်မထားနဲ့နော် ဝေဒနာမကုံရင်မထပါနဲ့ဝေဒနာကုံတဲ့ပုဂ္ဂိုလ်ကသူတို့တိတ်ကလေးတွားနိုင်ပါတယ်အဲဝေဒနာကိုသိပြင်းထန်နေတဲ့ပုဂ္ဂိုလ်ရှိပါကခန္ဓာထဲမှာနာဣတာမြင်ရလက္ခဏာဟာဘယ်လိုခံစားကြလဲဆိုတော့သဘောလေးကိုလိုက်နေပါအဲသဘောလေးဆောင်းအောင်လိုက်ပါအဲဘယ်လိုခံစားကြလဲနာဣလက္ခဏာနာဣတာမြင်ရလက္ခဏာဟာ ရုပ်ဝေဒနာကိုခံစားတတ်တဲ့သဘောသက်သက်ကလေးဝိညာဉ်စိတ်ကလေးဟာအဲ့ဒီဝိညာဉ်စိတ်ကလေးကိုတခုတည်းကိုသိနေဖို့အရေးကြီးတယ်အဲသူသဘောဘယ်လိုခံစားတယ်ဆိုတော့သဘောလေးကိုလိုက်ဝေဒနာကိုပြင်လည်းမပြင်နဲ့ဝေဒနာကိုဆောင်းလိုက်ကြည့်ဘယ်လိုခံစားတယ်ဆိုတာသဘောလေးကိုလိုက်တယ်တခုလုံးလည်းဖြန့်ရှုပါ